တတ္တအစရှိတဲ့ကြီးစိုးစွမ်းအား၅ပါးထက်တန်ရှင်းလင်းပြတ်သားအကောင်းလာခြင်းအကြောင်းကိုပါအဲကပထမအကြောင်းအဲပြောရပါသေးတယ်ဥပ္ပလူပါဏနာသံခါရဏခရမိဝပသတိဆိုတာပါခဏတိုင်းခဏတိုင်း အခုကာလစကားနဲ့ပြောရလို့ရှိရင်စိတ်ကံနဲ့စိတ်ကံတိုင်းကြောင်းတိုက်ဆိုင်တိုင်းဖြစ်ပေါ်လာတဲ့ရှုခွင်းယုံနာတိခါရတရားတို့ရဲ့အပြက်ကိုသာမြင်အောင်ရှုရမယ်ဆိုတာပါပြက်တယ်ဆိုတာဖြစ်ပြီးမှပြက်တာပါအဲ့ဒီအဖြစ်လွန်ပြီးမှအပြက်ဆိုတာရှိတာပါ ပြီးတော့အပြည့်ကိုယ်သာမြောင်ရှိရမယ်ဆိုတော့အထုဇာယောဂီမှာအဲ့ဒီအပြည့်ကိုလိုက်နေလို့ရှိရင်စိတ်ကူးတွေများပြီးတော့တကယ်အပြည့်ချင်းရာကိုတော့မတွေ့နိုင်ပါဘူးအခုတချို့ယောဂီတွေတိပ္ပာဘာဝနာရှိမှတ်တဲ့အခါ ရှုခွင်းအာယုံရဲ့အစအလယ်အဆုံးမြင်အောင်ရှုရမယ်လို့တချို့ဆရာများကမှတ်မှားပြီးတော့ညွှန်ကြားထားတာရှိပါတယ်အဲ့ဒီညွှန်ကြားချက်ကမမှန်ပါဘူးပေါ်လာတဲ့အာယုံရဲ့အစအလယ်အဆုံးကိုကြည့်ရမယ်လို့စာထဲမှာမပါပါဘူးဘယ်စာမှမပါပါဘူး ကျန်ကအစုံမိနဲ့လည်းပဲမကြိုက်ပါဘူးတဘာဝရုပ်တည်နဲ့လည်းမကြိုက်ပါဘူးဘာနဲ့မှမကြိုက်ပါဘူးအဲ့ဒါဘယ်လိုဘယ်လိုဖြစ်နေတယ်လဲဆိုတာတော့ဘယ်ရစကလေးဆိုတာတော့ဘုန်းကြီးတို့မသိရပါဘူးတချို့ယောဂီစိတ်ကြည့်တဲ့အခါအဲဖုံးမှတ်တဲ့အခါမှာအလယ်နဲ့ အဆုံးမှာထင်ရှားပါတယ်ဆိုတာပါလေအဲ့ဒါတွေထည့်ထည့်ပြောနေတယ်ဒါတွေထည့်ပြောဖို့မလိုပါဘူးကိုယ်တိုင်အာယုံရဲ့အစအလေအဆုံးဟာအချိန်ကာလလေးပါအချိန်ကာလဆိုတာတကယ်သိရမယ်အတ္တပစ္စကပရမအစစ်မဟုတ်ပါဘူးအချိန်ကာလလေးပဲ စာပြောပြောလို့ရှိရင်တော့ကာလပညာတိလို့ခေါ်မှာပေါ့လေဒီလိုပဲဆိုရမှာပါပဲဥပဒနာရှုတယ်ဆိုတာပညာကိုရှုလို့ရတာမဟုတ်ပါဘူးတကယ်ပရမအစစ်ကိုရှုရတာပရမအစစ်ကိုရှုပါပရမအစစ်ကိုမြင်တာပါအဲ့ဒီပရမစစ်တွေကကိုယ်ထဲမှာမြင်လိုက်ကြတိုင်းနားလိုက်စားတိုင်းထီတိုင်းပြီးတိုင်းကိုယ်တိုင်းဆန်တိုင်းစောင်းနေငယ်တွေကြော်တိုင်းလှမ်းနေချတိုင်း အမူအရာတွေပေါ်တိုင်းမှာယုံနာပရမအစီတိကြောင့်ကျိုးဆက်ဖို့လေအစ်ရှိပါတယ်အထုဆမှာတော့အများနာလေတဲ့တုတ်တန်အသုံးလုံးနဲ့အမိတတ်တတ်ပြီးတော့ဒီလိုပဲစာပြီးတော့မှတ်နေရပါတယ်ပရမစိတ်ကိုရွေးချယ်ပြီးတော့မှတ်လို့မရပါဘူးအဲ့ဒီဟာလေးတော့နားလည်ဖို့အရေးကြီးပါတယ်တနည်းအားဖြင့်လည်းပဲ ရှုစရာကအာယုံအစစ်ကရှုစရာအာယုံစစ်ကယုံနာမှာပဲအဲ့ဒီအာယုံစစ်ကိုမိမိရဖြစ်အောင်မှတ်ရအောင်ပါဆိုကြပါစို့ဝမ်းပိုက်စိုက်ထားတဲ့ဖောင်းမှုပိန်မှုဖောင်းမှုပိန်မှုဆိုတာအပြောကတော့ဖောင်းပိန်ပေါ့သဘောကတော့ဖောင်းတဲ့ကာလမှာ တောက်တင်းလှုပ်ရှားရွေ့သွားတာပိစိတ်ကာလမှာလည်းလှုပ်လို့ရရနဲ့ရွေ့ရှားသွားတာဒါတွေသင်ရှားတယ်အဲ့ဒါတဘာဝတရားတွေပါအဲ့ဒီတောက်တင်းလှုပ်ရှားရွေ့သွားတဲ့တဘာဝတဘာဝတရားတွေဟာဖောင်းစဲကာလပိစိတ်ကာလမှာရှိနေပါတယ်အဲ့ဒီတဘာဝကိုသိရအောင်လို့ဝမ်ပိုက်ရဲ့ဖောင်းတုံးမှာပိန်တုံးလိုက်ပြီးကြည့်ရတယ်ဟုတ်တယ် ရွေးပြီးတော့တောက်တာပဲတင်းတာပဲလှုပ်တာပဲလို့ဒီလိုရှုလို့မရပါဘူး။အဲတခါတခါမှာကိုယ်ထဲမှာပူတာလွေးတာအေးတာတောက်တာတင်းတာဒီလိုခုနဒီကကပိုရတာရှိပါတယ်ကော။အဲဒါမျိုးကြတော့သူ့အမိနဲ့တက်ပြီးတော့ဖတ်ဖို့။ဒီတော့ပြောချင်တာဖောက်မှုကိုမှတ်တဲ့အခါမှာအဲ့ဒီဖောက်မှုရဲ့အစအလယ်ဆုံးကမှတ်ရမယ်အာယုံမဟုတ်ဘူးဆိုတာတော့နားလည်ထား။ သိမှုရဲ့စလည်းဆုံးဒီအချိန်ကာလလေးကိုမှတ်ရမယ်အာယုံမဟုတ်ဘူးဆိုတာနားလည်ထားအဲ့ဒါမှမှတ်ရဘူးနားလည်ထားဘူးအခြားခြားကိုရေကပေါ်သမျှအာယုံတွေလည်းဒီတိုင်းကြီးပဲစလည်းဆုံးမှတ်ဖို့မလိုဘူးမှတ်ရဘူးအခုဒီမှာလည်းပဲစအဆိုးကတော့ကိုယ်တည်းကဖြစ်ပေါ်သမျှအာယုန်တို့ရဲ့ရှုခွင်းယုံနာအာယုန်တို့ရဲ့အပြက်ကိုသာမြင်အောင်ရှုရမယ်ဆိုတော့ တာမန်စဉ်းစားကြည့်လို့ရှိရင်တချို့အတွေးခေါင်တဲ့ပုဂ္ဂိုလ်များကအပြစ်ကိုလိုက်တတ်ပါတယ်အပြစ်ကိုသာလိုက်တတ်ပါတယ်အပြစ်ကိုမတွေ့နိုင်သေးပါဘူးဘုပင်ကညာမယ်ရောက်တဲ့အခါကျမှအပြစ်ကိုသိနိုင်တဲ့အပိုင်းပါဒီတော့ရှေးဥစွာပေါ်တိုင်းအာယုံကိုမိမိရရအမှတ်နေဖို့အရေးကြီးပါတယ်ဒီအားနဲ့ပတ်သက်ပြီးတော့ တစ်သဘာဝလက္ခဏာနှစ်သင်္ကတလက္ခဏာနဲ့သုံးသံမြာလက္ခဏာဆိုတာပေါ့အမှားသား၃မျိုးရှိပါတယ်အဲ့ဒီမှာသား၃မျိုးတည်းကပထမအမှားသားကသဘာဝလက္ခဏာဆိုတာယုံ nant တရားတွေအထဲကိုသူ့အထဲကိုလေးစားစရာမှာသူအရသာလေးကိုစီကိုစီရှိတယ်လို့ပြောတယ် ယုံနာလုံးမှာသူရတာတဖွဲ့အထည်ကိုလေးတွေရှိတယ်ပထဝီမှာဆိုလို့ရှိရင်ခက်မှကျမ်းမ်းတဲ့သဘောအဘောမှာဆိုလို့ရှိရင်ဆွဆွတဲ့သဘောဖွဲ့စည်းတဲ့သဘော လုံခဲ့တဲ့သဘောတေသောသမာဆိုလို့ရှိရင်ပူတဲ့သဘောလွေးတဲ့သဘော အေးတဲ့သဘောပေါ့တဲ့သဘောဝါရောမှာဆိုလို့ရှိရင်တောင်းလင်းလှုပ်ရှားတဲ့သဘောဒါဟာအဲ့ဒီတရားကြီးကိုစီကိုစီရတာတစ်ခွဲပေါ့ကိုယ်ပိုင်လက္ခဏာလေးတွေပါ စိတ်မှာဆိုလို့ရှိရင်အာယုံတိတတ်တဲ့သဘောမြင်တိတတ်တဲ့သဘောကြားတိတတ်တဲ့သဘောစသည်ပေါ့လေစိတ်ကိုမှီတွယ်ပြီးတော့ခြယ်လဲတဲ့စိတ်တိတ်မှာဆိုရင်ဖတ်တာဟာထိတွေ့တဲ့သဘောဝေဒနာခံစားတဲ့သဘောစသည်ပေါ့လေဒါလေးအသေးသေးဟာရှိတယ်အဲ့ဒါတွေကိုသဘာဝလက္ခဏာလို့ခေါ်ပါတယ်အဲ့ဒီလိုသဘာဝလက္ခဏာတွေမှာဖြစ်မှုပြဖြစ်မှုရင့်မှု ပြည့်ဖို့ဆိုတာအပိုင်း၃ပဲရှိပါတယ်သုတ်တန်နည်းနဲ့ပြောမယ်ဆိုလို့ရှိရင်အစအလယ်အဆုံးပေါ့ပြိတ္မာနည်းနဲ့ပြောလို့ရှိရင်ဥပါဒတိဘင်္ဂပေါ့ဖြူယူမှုပြည့်မှုအဲ့ဒါအချိန်ကာလပါတဘာဝမဟုတ်ပါဘူးသို့တော့ပေါ်လာတဲ့တဘာဝမှာသူအချိန်ကာလလေးတွေအလိုလိုပါလာတာပါဒီကတော့ပိုင်သုံးပိုင်းရှိပါတယ်ဒီမှာဟိုတင်အဲ့ဒါကိုတင်ခတလက္ခဏာလို့ခေါ်ပါတယ်အကြောင်းတိုက်ဆိုင်ဖြစ်ပေါ်လာတဲ့ ယုံနာတိခါရတရားတို့ရဲ့ဖြစ်မှုရမှုပြတ်မှုအချိန်ကာလလေးလို့ဒီလိုဆိုလိုပါတယ်။တမယလက္ခဏာဆိုတာကပေါ်လာတိုင်းသောယုံနာတရားတွေဟာပေါ်ပြီးတော့ပေါ်တဲ့တိုင်းတည်မနေဘူး။ဖြစ်တာကြီးပဲ။ဒီနေ့ခိုက်တာမှာဖြစ်လာတဲ့ယုံနာတရားတွေပြတ်တာပဲ။ကြားတဲ့နာနဲ့စားတဲ့ထိတဲ့တိတဲ့ခိုက်တာကလည်းပြတ်တာကြီးပဲ။ဖြစ်ပြီးတော့ ပြက်တာကြီးပဲလို့ဖြစ်ပြီးတော့ပြက်တဲ့ဒီအမှတ်သားဟာအာလုံးသောယုံနာနေနဲ့ပတ်သက်တာမို့လို့သူ့ကိုသမယလက္ခဏာလို့ခေါ်ပါတယ်တူညီလက္ခဏာလို့ဆိုရမှာပေါ့လေဟွန်းတူညီလက္ခဏာပြက်တဲ့သဘောဟာဆိုလို့ရှိရင်ပြက်တတ်တဲ့သဘောဟာမကောင်းတဲ့စီးရင်နဲ့မှပါတာမို့လို့ဒုက္ခလက္ခဏာလည်းရှိပါတယ်သူဟာ အဲဒီလိုဖြစ်လိုက်ပြက်လိုက်နဲ့ဖြစ်နေတာတွေကဘယ်သူကဘယ်တကူရှင်ရဲ့အလိုဆန္ဒအရာဖြစ်ရတာမဟုတ်ပါဘူးသူဟာသူဖြစ်သူဟာသူပြက်နေတာပါပဲအပြင်လောကမှာပူလိုက်အေးလိုက်ဆူဆွတ်လိုက်ခြောက်သွေးလိုက်စသည်ပေါ့လေရာသီဥတုအမျိုးမျိုးတွေပြောင်းလဲနေတာဘယ်လိုကိုရှင်ရဲ့အလိုကြဖြစ်ရတာဘုသူ့တဘာဝတိုင်းဖြစ်ရတာကိုယ်ထဲမှာလည်းဒီတိုင်းပဲအလိုတိုင်းဖြစ်နေတဲ့အတ္တဆိုတာမရှိဘူးအနတ္တသူ့တဘာဝတိုင်းသူဖြစ်နေတာဆိုတာ အဲ့ဒီလက္ခဏာဟာလည်းပဲယုံ nant တိုင်းမှာပြန့်နှံ့ပြီးတော့တည်နေတယ်အဲ့ဒါသမယလက္ခဏာခေါ်တယ်ဘာမှလို့တော့တူညီလက္ခဏာပေါ့ကိုယ်စီလက္ခဏာချိန်ညီလက္ခဏာနဲ့တူညီလက္ခဏာတဲ့အဲ့ဒီခါလေးတွေကိုအဲ့ဒီအချက်ကလေးတွေကိုတော့ယောဂီများရှေ့ဥစွာမှတ်သားထားနေဖို့လိုပါတယ်အခုပြောခဲ့တဲ့လက္ခဏာ၃ချက်ထဲမှာသဘာဝလက္ခဏာ ကိုယ်စီလက္ခဏာအရေးကြီးဆုံးပဲကိုယ်စီလက္ခဏာကို ရှုလို့မြင်လို့ရှိရင်ရှုမြင်လို့ရှိရင်နောက်စကတလက္ခဏာလည်းပဲအလိုလိုထင်းလာတာတမင်လိုက်ကြည့်ဖို့မလိုတော့ဘူးတဘာဝကိုမြင်အောင်ရှုလို့တဘာဝကို ပိုင်ပိုင်နိုင်နိုင်ပေါ့လေမြင်လာပြီဆိုလို့ရှိရင်အလိုလိုထင်းလာတဲ့အစအလယ်ဆုံးခေါ်တဲ့ ကာလပြည့်ရတာရှုခွင်းနဲ့လည်းမပါဘူးနော်အလိုလိုထင်းလာအလိုလိုထင်းလာမယ့်အရာကိုတမင်တက်တဲ့အားဆိုင်ပြီးတော့လုပ်တယ်ဆိုတော့အချိန်ကြီးအလကားကုန်သွားတာပဲတိတ်နှမျောစရာကောင်းတာအဲ့ဒါတိတ်အရေးကြီးပါတယ်နော်အဲ့ဒီသင်္ခတလက္ခဏာစလေဆုံးပေါ်သုံးပိုင်းလို့ထင်းလာတယ်တမယလက္ခဏာလည်းအလိုလိုမြင်လာတာတမင်တက်တဲ့ ဒါအနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲဆိုတော့ဆင်ញင်မှုမလိုဘူးတမင်မြောင်လဲကြည့်ဖို့မလိုဘူးတဘောလက္ခဏာမြင်ဖို့ပဲရှိဦးဆိုတာဒါပဲအရေးကြီးတယ်အဲကြောင့်ဘုန်းကြီးတို့ဥပဒနာနိယမမှာတဘာဝမြင်မှသင်္ခတထင်သည်တိကတထင်မှတမင်ညမြင်သည်တမင်ညမြင်မှဥပဒနာညာဖြစ်သည် ဥပဒနာညာဖြစ်မှဥပဒနာညာရင့်ဥပဒနာညာရင့်မှအရိယာမညာဖွညာဖြစ်တယ်အရိယာမညာဖွညာဖြစ်မှနိဗ္ဗာန်မြင်သည်နိဗ္ဗာန်မြင်မှအပယ်ဆင်းရဲစသည်မှလုံရောက်သည်ဆိုတာပေါ့လေအစဉ်ရှိပါတယ်ဒါနိယာမကြီးပါဒီနိယာမကြီးပြောင်းလဲလို့မရပါဘူးဒီမှာအဲ့ဒါလေးတွေရှင်းဦးဆိုတာဒီနားလည်ထားဖို့လိုပါတယ် တဘာဝမြင်မှာတင်္ကတလက္ခဏာထင်တမယလက္ခဏာလည်းမြင်တယ်ဆိုတဲ့စကားစုမှာတဘာဝလက္ခဏာမြင်အောင်ဘယ်လိုလုပ်မလဲဆိုတဲ့မိကွန်းလာပါပြီအဖြေကတော့ဖြစ်ခိုက်ရှုမှတဘာဝမြင်သည်ဆိုတော့ပေါ့ဒီလိုပဲဖြစ်ရပါဘူးဖြစ်ခိုက်ဆိုတာကတုတ်တန်ဤအရာပေါ့လေအများနာလေအမိလေးနဲ့တက်ပြီးတော့ မြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်ထိကြိုက်ဒါမျိုးတွေပေါ့လေဖောင်းကြိုက်ပိန်ကြိုက်ကိုယ်ကြိုက်ဆန်းကြိုက်စားအဲဒီခိုက်တာလေးကိုပြောတာပါတဘာဝတက်တက်ကွက်ပြီးတော့ရှုဖို့ရအထုစာယောဂီမှာမလွယ်ဘူးမလွယ်တော့ဘုံသလပညာတွေလည်းရောပါတတ်ပါတယ်အရှင်းရပညာတွေလည်းရောပါတတ်ပါတယ်ပါပလီပေါ့ဘာဖြစ်လို့လဲ မိမိရဲ့ဘဝတစ်လျှောက်မှာပုံသဏ္ဍာန်ပညာနဲ့အာဂရပညာပုံမှာစိတ်ကအရောက်များနေတော့တကယ့်သဘာဝအစစ်ကိုရိုးရိုးစိတ်နဲ့မမြင်နိုင်ဘူးသူတို့နားလေတဲ့အတုံးနှုံးနဲ့တွဲပြီးတော့ပြော့ပြမှအလုတ်ကဖြစ်ပါတယ်ဒါကြောင့်အတုဇာယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်သူတို့နားလေတဲ့အတုံးနဲ့တွဲပြီးတော့ဖောင်းရင်လည်းဖောင်းတယ်ပိန်ရင်လည်းပိန်တယ် တိပဋ္ဌာန်သုံးပါတော်မှာကိစ္စတော်ကကိစ္စမိတိပ္ပဇာလိုက်တွားရင်တွားတယ်လို့သိရမယ်စသည်လောကဟောတာအမည်နဲ့မြတ်စွာဘုရားကိုယ်နဲ့ဟောထားပါတယ်သမဇင်ရပပပိုင်မှာလည်းအဘိက္ခဏိပဋိက္ခဏိသံဃာနာခါရီဟောတိရှိသွားရင်တိလျက်လိုရမယ်နောက်ဆိုလို့ရှိရင်တိလျက်လိုရမယ်ကိုယ်လက်ဆန့်တဲ့ကကွေးတဲ့အခါမှာလည်းပဲတိလျက်လိုရမယ်ဆိုတာပေါ့လေလောကဟောတာနဲ့တုံ့တာပါတယ် အဲ့ဒါတွေတတိထားဖို့လိုပါတယ်သူလည်းပဲဝမ်းပိုက်ဆိုင်ပြီးတော့စိတ်ကစိုက်ထားတဲ့အခါမှာဝမ်းပိုက်ကဖောင်းလာတယ်အခြားဘာသာလည်းအခြားဘာသာအလိုက်ပေါ်တော့ဖောင်းလာဒီဝါဒလေးတက်ပြီးပြမရတယ်ပိန်တော့လည်းရှင်လည်းပိန်သားလေးလေးအဲ့ဒါလေးအဲ့ဒီဖြစ်ခိုက်လိုက်ပြီးတော့ရှိပါတယ်ဒါဆိုအဲ့ဒီလိုရှိတဲ့အခါမှာစူးစူးဆိုင်ဆိုင်ဖြစ်ဖို့ရချိန်ပြီးတော့အားဆက်ရပါတယ် ထိရောက်ဖို့ရအတွက်ပေါ့အာရုံနဲ့ထိထိမိဖြစ်ပြီးတော့အဲ့ဒီတဲ့ကိုစိုက်ပါအောင်ရောက်ပါအောင်စွမ်းအားနှစ်ခုလိုပါတယ်ချိန်ရမယ်အားစိတ်ရမယ်ချိန်ရမယ်ဆိုတာထိထိထိပြီးတော့ပုတ်တိုက်သွားပုတ်တိုက်သွားလို့ဖြစ်အောင်ပေါ့လေရွယ်စုတဲ့သဘောပါပဲစံသဘောပါရပါတယ် ရောက်သွားအောင်လည်းပဲဒီမှာတွန်းအားပေးရပါတယ်လုံလောက်ဝရိယနဲ့တွန်းအားပေးရတယ်အဲ့ဒီဆွမ်းအားတစ်ခုကတော့အများကြီးတိုးနေပါတယ်ဒီမှာဖြစ်ခဲ့ရှုမှတဘာဝဥစ္စာသိနိုင်ပြီဆိုတာအဲ့ဒါလိုအလေးကျင့်လုပ်နေရပါတယ်လေ့ကျင့်ပုံများစွာလုပ်ရပါတယ်ဘယ်အမူအရာမျိုးဆိုပေါ်တိုင်းပေါ်တိုင်းပေါ်လေအဲ့ဒါလေးတွေသူ့ပေါ်တဲ့အတိုင်းကိုယ်ဆိုင်ရာအမည်လေးတွေတတ်ပြီးတော့ပေါ်လေရှုခိုင်းရပါတယ် အဲ့ဒါလိုရှုမှတ်တဲ့အခါမှာစိတ်အပြည့်အဝဒီပုံမှာရောက်အောင်လို့ဆရာမကပြည့်ရတခုလုပ်ထားပါတယ်ပေါ်တိုင်းအာယုံထိအောင်မိအောင်မှတ်တဲ့အခါမှာရောက်အောင်မှတ်တဲ့အခါမှာရိပ်ရိပ်ကလေးပေါ်စားကစပြီးတော့ဆုံးတဲ့အထိဆုစိတ်ကတ်လိုက်ပါနော်ဆိုတာပေါ့လေနိပရိယလို့ရပါတယ်ဓမ္မယောဂီကလူစိတ်မှာကိုဘယ်လောက်ပဲဆရာကမှားမှား ယောဂီရတယ်ပဲဘယ်လောက်ပဲကြိုးစားကြိုးစားစကားစဖာတော့အစလည်းမမီသေးပါဘူးအလယ်လဲကောင်းပြီးသတ်တာမရှိသေးပါဘူးအဆုံးဆိုတာဝေးရောသို့တော့တရက်နှစ်လောက်နေလို့ရှိရင်တော့အားကောင်းတဲ့အလယ်ပဲလောက်ကဖြတ်ဖြတ်ပြီးတော့ဒီလိုတိနေတတ်ပါတယ်ဘယ်လိုပဲဖြစ်စေဆရာများကတော့ဒီထဲမှာစိတ်အားအပြည့်ရောက်စေခြင်းတဲ့အနေနဲ့ပရိယတမျိုးဆင်ပြီးတော့ပေါ့လေ ပေါ်လာတဲ့အာယုံရဲ့အစအလယ်အဆုံးသုံးပိုင်းလုံးခြုံမိအောင်စုဆိုင်ပါဆိုတာနိဗ္ဗာန်ရလောက်ရပါတယ်အမှန်ကတော့အဲ့ဒီအစလည်းအဆုံးကိုသိစေခြင်းလို့မဟုတ်ဘူးအဲ့ဒါကောင်းမှာပါအဲ့ဒါလည်းပဲရှိရမယ်အာယုံမဟုတ်ဘူးရှိရမယ်အာယုံကတော့ဖောင်းမှလို့ရှိဖောင်းတာရှိရမယ်အာယုံပိန်မှလို့ရှိပိန်တာရှိမှရအာယုံအဲ့ဒါတော့နားလည်လို့ပါတယ် အဲဒီလိုဖြစ်ကလေးတွေလက်ပြီးတော့ရှုတော့ဗာသိလဲဆိုတော့ဒီမှာတောက်တိလှုပ်ရှားရွေသွားတဲ့ရုပ်တရားရှိဟွာရောအဓိကအဲ့ဒါသဘာဝလက္ခဏာပဲတောင်မတင်းမလှုပ်မတိတိသွားတာဒီအနန္တဘောအဲ့ဒါသဘာဝလက္ခဏာခေါ်တယ်စားစားစားတဲ့ခါမှာဇတ်ထဲရောက်သွားတဲ့အတုံးအဖက်ကလေးအခဲလေးပေါ့လေသူကလည်းကြိတ်ချလိုက်တဲ့ခါကျတော့အရည်တွေထွက်လာတော့ရှားပေါ်ရောက်သွားအရသာသိဟွန်း ခြုံလဲရတာခြင်းလဲရတာသိတယ်ဖြစ်ခိုက်လိုက်ရှုလို့ရှိရင်အဲ့ဒီအခိုက်အတန့်မှာရှိနေတဲ့ဒီသဘာဝလက္ခဏာလေးကိုနောက်တော့သိလာတယ်ဒါလေးအဲ့ဒါလေးသိအောင်ခိုင်းတာပါနော်ဒါကြောင့်ဖြစ်ခိုက်ရှုမှာသဘာဝမြင်သည်ဆိုတာနိယာမှာပါပဲနော်ယောဂီမှာစိတ်ကံလိုက်အမြဲတမ်းအလုံးလုံးနေဖို့အတိတ်အရေးကြီးပါတယ်အလတ်မရှိရဘူး အာယုံပေါ်ကဆီအားဆိုင်ကတ်လိုက်ပါတယ်။ဖောက်မှုပေါ်ကဆီအားဆိုင်ကတ်လိုက်၊ငမှုပေါ်ကဆီအားဆိုင်ကတ်လိုက်၊ကြောက်မှုပေါ်ကဆီအားဆိုင်ကတ်လိုက်၊လမ်းမှုပေါ်ကဆီအားဆိုင်ကတ်လိုက်၊ချမ်းမှုပေါ်ကဆီအားဆိုင်ကတ်လိုက်။ပေါ်သမျှအာယုံတိုင်းပေါ်မှာချိန်ပြီးတော့အားဆိုင်ပြီးတော့ကတ်လိုက်ရမှာ။မချိန်ပဲနဲ့လည်းမလိုက်ရဘူး။အားမဆိုင်ဖဲနဲ့လည်းမလိုက်ရဘူးအလို့ပို့ဖို့ဆာဆာလည်းမရှိရဘူး။ အဲ့ဒါလိုက်တဲ့အခါမှာလည်းခွာပြီးတော့လည်းမလိုက်ရဘူးမျက်ခြေပဲပြကပ်ပြီးတော့လိုက်ရမှာအဲ့ဒါဟာယောဂီများအလုပ်ပဲဒီတော့ကိုအထုတ်ပုံလေးတင်ပြတဲ့အခါမှာအဲ့ဒီကစပြီးတင်ပြရပါတယ်อืมဆရာကဖောင်းမှုပေမှုမှတ်ကြလားချိန်ပြီးတော့အစိုက်မှတ်ကြလားကတ်လိုက်ကြလားဒါမေးလိမ့်မယ်အလုပ်ကိုမေးလိမ့်မယ်အဲ့ဒီအလုပ်ကိုရေးလေပြောနိုင်ရမယ်နောက်တစ်ဆင့်မေးလိမ့်မယ် စေစာမြဲခိုင်ထိမိပိုင်မှတ်နိုင်မှလည်းပြောဖုံလိုက်ဖုံလိုက်ပိန်လိုက်ပိန်နဲ့စေစေဆက်ဆက်ထိတိမိမိပေါ့မိမိရရမှတ်နိုင်တယ်လားမှတ်နိုင်ဘူးလားမေးလိုက်မယ်ဒါအလုတ်ရဲ့စွမ်းရည်ပေါ့လေအထုံးရဲ့စွမ်းရည်ကိုမေးလိုက်မယ်ဘယ်လိုသူစွမ်းရည်တတိတွေရှိတယ်လဲဆိုတာမေးလိုက်ယောဂီကတော့မှတ်နိုင်ပါတယ်လို့ဖြေမှာပါအများအားဖြင့်တော့မှတ်နိုင်ပါတယ်ဖြေတာပါဗျာမှတ်နိုင်ပါကတည်တယ်မြပြည့်ဝမှအောင်ပြောတယ် မှတ်နိုင်တယ်ဆိုရင်ပေါ်လာတဲ့အာယုံလေးပဲကတ်လိုက်တဲ့သူ့အလုပ်ကစိတ်စိတ်ဆက်ဆက်လည်းပဲထိထိမိမိလည်းမှတ်နိုင်တယ်ဆိုရင်ပါတိတယ်မှတ်နိုင်မှာကတည်တယ်မြတ်မှတ်နိုင်မှာတည်တယ်မြတ်ပြေဝမှောင်ပြောပြေပြေဝပြောပါတဲ့ဒါပြောနိုင်ရမယ်ဒီမှာဒီဖောင်းပိတ်မှုအဲဒီလိုပြောတဲ့ခါမျိုးမှာဘာမြင်သွားတယ်လဲ ဖုံးမှတ်တဲ့ကဘာမြင်တော့ပါတိသွားတယ်ဝါဘက်ကိုမြင်သွားတာလားဝါဘက်ပေါ်မှာစိတ်ကြရောက်သွားတာလားခေါင်းနဲ့ပေတဲ့အချင်းရပေါ်မှာစိတ်ကြရောက်သွားတာလားဖုံးမှတ်ပေမှာအတိရလားအဲ့ဒီအပြင်တောင်းသလားတင်းသလားလှုပ်သလားဆိုတာကိုအားထုတ်လို့တွေးကြုံချက်ကိုသာတင်ပြရတယ်စိတ်ကူးနဲ့တင်ပြလို့ရအောင်ဆရာတွေကသိကြည့်တာဒီယောဂီပြောတာကိုတခုလုံးကလုံးပြောလိုက်လို့ရှိရင်သိသိတယ်ဆရာကြီးက စိတ်ကူးနဲ့ပြောတာလားဘာလားဆိုတွေ့လို့ပြောတာလားဆိုသိပြီးတော့အဲ့တော့ပြောလို့ရှိရင်ကိုယ်ရိတာပြောကြပါအထင်းနဲ့မပြောကြပါနဲ့အထင်ဟာတရားမဝင်ပါဘူးသိအရေးကြီးတယ်အဲတော့မှတ်နိုင်ပါကတိတမြပြေဝမှအောင်ပြောပါပြေပြေဝပြောပါပြေပြေဝဆိုတော့ကိုသိတဲ့လောက်မြင်တဲ့လောက်ဒါပြေဝဒါဆိုလိုပါတယ်မသိတာတွေအများကြီးရှိပါတယ်ဒီမှာမမှတ်နိုင်ကဖြစ်တဲ့မြမှတ်ရတည်ဝင်ဖုံးပင်မှုမမှတ်နိုင်ဘူးဆိုရင်စိတ်ဒီမှာမရှိတော့ဘူး တခြားထွက်နေထွက်တယ်။သုံးဖို့ကိုယ်တည်းကမခန္ဓာဝိလိပေါ်လို့အဲ့ဒီစီစိတ်ရောက်သွားတယ်။ထွက်တဲ့စိတ်ကိုလိုက်မှတ်သလားမှတ်ဘူးလား။မှတ်ရင်ဘာဖြစ်သွားတယ်ဒီစိတ်က။ဆက်ထွက်နေသလားရပ်သွားသလားကိုယ်မှမရအောင်ပြန်လာသလား။မခန္ဓာဝိတစ်ခုခုပေါ်တယ်ဆိုလို့အဲ့ဒါမှတ်တယ်။တိတိကျကျစုစုစိတ်စိတ်ဖတ်ကြလိုက်ခဲ့တယ်။မှတ်မှတ်တယ်ဆိုလို့ရှိရင်ဘယ်လိုဖြစ်သွားတယ်လဲသူက။ဥမာရလာတယ်တိုးရလာသလားတတ်နေသလားပြဲသွားသလားပျောက်သွားသလား လေ့လာခြင်းကပြီးသားရမယ်အနုပသနာဆိုတာထက်ခတ်ထက်ကကြည့်ရတယ်ဆိုတာကိုထက်ခတ်ထက်ကလေ့လာရတယ်ထက်ခတ်ထက်ကချိန်ပြီးတော့အသိကြည့်နေလို့ရှိရင်သူရဲ့အဲအချင်းရာကြီးကြည့်လာတာပဲတိုးလာမှလည်းသိတယ်တန်နေမှလည်းသိတယ်နည်းနည်းလေးပြေရော့သွားမှလည်းသိတယ်လုံးဝပြောက်ခါတာလည်းသိတယ်တိုးလာရင်စိတ်အခြေအနေဘယ်လိုရှိတယ်ဆိုတာလဲအဲ့ဒီရဲ့နောက်ဆက်မှလည်းအကုန်လုံးကြည့်လာတော့တာပဲအဲ့ဒီ ဒါကိုတော့ပြီးပြီးပြင်းပြင်းလေးဖြစ်ပေါ်ရတဲ့ယောဂီဘက်ကတာဝန်ရှိတယ်ဆိုတာနားလည်ထားဖို့ပါအဲ့ဒီတိုင်လို့လို့ရှိရင်အခုဖြစ်တဲ့ယုံနဲ့ချုပ်ပြဟန်ဧကန်ရှိရမယ်ဆိုတာပေါ့လေနောက်အပြစ်ကိုမြင်လာပါအဲ့ဒါလိုအလေးကျင့်လောက်ပါများလို့ရှိရင်တဘာဝလက္ခဏာတွေလည်းသိလာမယ်အလိုလိုသိလာမယ်စဉ်းစားပြီးတော့သိတာမဟုတ်ဘူးကြောက်ကြွဆက်ပုံလည်းသိလာမယ်ကြောက်ကြွဆက်ဒီပုံမှာမမြဲပုံဆင်းရဲပုံသူတော်တိုက်သူဖြစ်ပုံချင်းရဆုံပေါ့လေ အဲဒါလေးလည်းသိလာတယ်မှာအဲဒါဝိပဿနာပဲအဲလိုသိလာလို့ဆိုတင်နိုင်ပြည့်သွားပါပြီဒီနေ့ဒါပဲကြောကြအောင်လို့နောက်မှကြာမှဆက်လက်ပြီးတော့ရှင်းပြပါမယ်သာသာသာ